အခန်းကြီး22အငယ်1မှ4လူသည်သိုးနွားကိုခိုး၍တတ်သည်ဖြစ်စေ ရောင်းသည်ဖြစ်စေ နွားတကောင်တွက်နွားငါးကောင်ကို၎င်းသိုးတကောင်တွက်သိုးလေးကောင်ကို၎င်းပြန်ပေးရမည်တခိုးသည်အိမ်ကိုထွင်းဖောက်စဉ်သူတစ်ပါးတွေ့၍တေအောင်တတ်တော်လဲတေစားမတေစီရသို့တော်လဲနေထွက်လျင်တေစားတေစီရမည် အကြောင်းမူကားပြန်ပေးเสียအကြောင်းရှိ၏ဥစ္စာအလင်းမရှိလျင် ခိုးသည့်ဥစ္စာအတွက်ကိုကိုရောင်းရမည်တခိုးလက်၌ခိုးသောနွားသူကို အသက်ရှင်လျက်အမှန်တွေ့လျင်နှဆပြန်ပေးရမည်ငယ်ငါမဆငါသူလေသူစပြည့်ဥယင်ကို စားစေတော်၎င်းမိမိတရိษံကို သူလေ၌ထိန်းကျောင်းတော်၎င်း မိမိလယ်မိမိစပြည့်ဥယင်တဲကအကောင်းဆုံးကိုထုတ်၍ပြန်ပေးရမည်မိရှို့သောအခါမြက်ပင်ကြောင့်အစဉ်တိုင်းရှောက်၍လောင်လျက်ကောက်လှိုင်းစပားပင်လယ်၌ရှိသော အရာတို့ကိုလောင်လျင်မိရှို့သောသူသည် အမှန်ယောရမည်လူတူးသည်အိမ်ဤချင်းတူး၌ရွှေငွေအဆရှိသောဥစ္စာတစုံတစ်ခုကို အနှံ၍အနှံခံသောသူ၏အိမ်မှ တကိုးခိုးသွားလင်တကိုးကိုတွေ့မိသောအခါနဆရောစီတကိုးကိုမတွေ့လင်အရှင်သည်မိမိအိမ်နီးချင်းဥစ္စာကိုယူသလိုမယူလောဟုဘုရားသခင်ရှေ့တော်၌အစစ်ခံရမည်သူဥစ္စာကို ပြစ်မှားသည့်အမှုမှာနွားမြဲသိုးအဝတ်ဆရှိသောပျောက်သောဥစ္စာတစုံတစ်ခုကို တွေ့၍ဤဥစ္စာကငါ၏ဥစ္စာဖြစ်သည်ဟု တစုံတယောက်ဆိုလျင်အမှုသည်နူးတို့သည်ဘုရားသခင်ရှေ့တော်၌အစစ်ခံရ၍တရားရှုံးသောသူသည်နဆယောရမည်လူသည်အိမ်နီးချင်းလယ်၌မြဲနွားတိုးအဆရှိသောတရိษံတစုံတစ်ခုကိုအနှံ၍ထိုတရိษံတေတော်၎င်းထိခိုက်၍နာတော်၎င်းတက်သေးမရှိဘဲသူတစ်ပါးမောင်း၍တွားတော်၎င်းအနှံခံသောသူသည် ။ငါ့အိမ်နီးချင်း၏ဥစ္စာကိုငါမယူဟုနှစ်ဦးသဘောတူလျက်ထာဝရဘုရားရှေ့မှာအကျိန်ခံရလျှင်၊ဥစ္စာရှင်သည်ဝန်ခံရမည်။အပ်နှံခံသူလည်းမလျော်ရ။သို့ရာတွင် သူတပါးခိုးသွားလျှင်၊အပ်နှံခံသောသူသည်ဥစ္စာရှင်အားပြန်ပေးရမည်။သားရဲကိုက်လျှင်သက်သေဘို့အသေကောင်ကို ပြစေ။ပြနိုင်လျှင်အလျော်မခံရ လူသည်အိမ်ဤချင်း၌တစုံတစ်ခုကိုငှား၍ဥစ္စာရှင်မပါဘဲသေတော်၎င်းထိခိုက်၍နာတော်၎င်းအမှန်လျော်ရမည်ဥစ္စာရှင်ပါလျင်ငှားသောသူသည်မလျော်ရအခနှင့်ငှားလျင်မူကားဥစ္စာရှင်သည်အခကိုသာတောင်းရမည်အငယ်16မှ20မပေးစားလိုသောအပြူကိုအကျင်ယောက်ျားသည် ချော့မော့၍တင့်နေလျင်ကတော့ဥစ္စာကိုပေး၍ထိုမိမကိုမယားအရာ၌မြောက်ထားရမည်မိမ၏အဖသဘောမတူမပေးစားလိုလျင်ကတော့ရသည်နှင့်အမျှငွေကိုလျော်ရမည်ဆုံးမကိုအသက်ရှင်စေခြင်းငှာအခွင့်မပေးရတရိษံနှင့်တင့်နေသောသူသည်အသေးတတ်ခြင်းကိုအမှန်ခံရမည် ထာဝရဘုရားမှတပါ အခြားသောဘုရားရှိမှရစ်ပူဇော်သောသူကို ရှင်းရှင်းဖျက်ဆီးရမည်အငယ်27မှ29တပြီတနိုင်ငံသားဖြစ်သောဧည့်သည်ကိုမနှောက်ရှက်မနှင်းစေရသင်တို့သည်အေဂုတုပြည်၌ဧည့်သည်ဖြစ်ကြဘူးပြီမိဘမရှိသော သူငယ်နှင့် မုတ်ဆိုးမကိုသင်တို့သည်မနှောက်ရှက်ရ နှောက်ရှက်ခြင်းတစုံတစ်ခုကိုပြု၍သူတို့သည်ငါအားအနှဲငယ်အော်ဟစ်လျင်ငါသည်ထိုအတန်ကို အမှန်ကြား၍ငါအမျက်ပြင်းစွာထွက်လျက်တင်တို့ကိုဓာဘေးဖြင့်ကွပ်မျက်မည်တင်တို့မယားများသည်လည်းမုတ်ဆိုးမှဖြစ်၍သားသမီးများသည်လည်းမိဘမရှိသော သူငယ်ဖြစ်ကြလိမ့်မည်ငါလူဖြစ်သောဆင်းရဲသောအိနီချင်းအားတင်သည်ငွေကိုချေးလျင် အတိုးစားသောသူကဲ့သို့သူ၌မပြူအတိုးကိုမတောင်းရအိမ်နီးချင်းသည်မိမိဆောင်ကိုသင်၌ပေါင်ထားလျင်မိုးမချုပ်မီပြန်ပေးရမည်အကြောင်းမူကားအခြားသောခြုံเสียမရှိ ကိုခြုံမှုဖြစ်၏သူသည်အဘယ်သို့အိမ်နိုင်သနည်းငါအားအော်ဟစ်လျင်ငါချမ်းမည်ငါသည်တနာသောသဘောရှိ၏အငယ်28မှ31 ဖျားသခင်ကိုလွန်ကျူး၍မပြောရတင်းဤအမျိုးကိုအုပ်ဆိုးသောမင်းကိုမကြိမ်စေရအူးမဲ့သောအတီအူးညစ်သောအရေကိုမထိမ်မဝှက်ပဲဆက်ကပ်ရမည်အူးဖွာသောသားယောက်ျားကိုလည်းငါအားဆက်ကပ်ရမည်ထိုနည်းတူသူနွားတို့ကိုပြုရမည်ခொနရက်ပတ်လုံးသူနွားတငယ်ကိုအမိနှင့်အတူနေစေ၍ အဋ္ဌမနေ့ရောက်မှငါအားဆက်ကပ်ရမည်။သင်တို့သည်ငါထံ၌တန်ရှင်းသောသူဖြစ်ရကြမည်။တော၌သားရဲကြိုက်သောအမဲသားကိုမစားရ။ခွေးတို့အားပြစ်ပေးရမည်။